ဒီဥထုတွေမှာဖြစ်ပေါ်လာတဲ့ပစ္စည်းလေးပါလှူပါတယ်လို့ပြောမှရန်တော်တွေအဆက်ပါလဲနဝကံမှာလှူပါတယ်သုံးဖို့ဒီဥထုငွေတော့ဖြစ်ပေါ်လာပြီသာသနာတော်အဆက်တဲ့လူရပစ္စည်းကပိယတအနာလှူတတ်ပါတယ်ပြောမှနော်ဒီအလုံးလိုက်ဆိုကြပါရှင်ဖျားရှင်ဖျားဒီမိတော်တို့ဒီမိတော် မိမိတို့တတ်မှတ်ထားသောဤဝုထုငွေတို့မှဖြစ်ပေါ်လာမည်သာသနာတော်အားအသတိလိုရာရာပစ္စည်းလေးပါးကိုအဆောင်ပြုတတ်သောအမှုဆောင်ထံအနှံ့၍လူတန်းပါကုန်၏ အလိုရှိသောအခါမှုဆောင်ထာမှတောင်းခံပြီးသုံးဆွဲတော်မူပါဤကောင်းမှုသည်ဘောဆက်ဆက်ကပါလာသောကိလေသာအစုတတ်တို့ဤကုန်ခန်းရကုန်ခန်းကြောင့်ဖြစ်သောမညာဖုန်ညာနိဗ္ဗာန်ကိုနိဗ္ဗာန်ကို တခုသောလက်ဆဖြစ်သောလမ်းကြောင်းမှအတိုင်းဖြောင်းမြောက်ကြီးရှောက်နေနေကိုဖြစ်ရပါလိုကုန်၏အဲတော်လာပြီကဲဥပ္ပယပြီးနေတာရေစက်ချပြီးတော့ကျန်ဖွင့်တဲ့နေရာကိုစားလူပြတန်းတာတွေပါလေအကုန်လုံးပါလေ ဟုတ်တယ်လို့ရလားတန်ရှင်းစင်ပါမလဲရလားဒီနေ့လာရင်လာပေါ့မမလည်းရပါလားမမပြောလည်းရတယ်ပြန်ပြီးနေတာလာတယ်မဟုတ်လားလို့ရှိလားမရှိဘူးလား ကဲရည်စဲချမ်းအောင်လိုက်ဆိုလိုက်နော်မယံဗန္တိပိစရဏိနာသဟအထံကသမဏဂတံဥပောသထသီလံသမာဓိယိတဝါနဝတိဝသနိဝိပဿနာဘာဝနာဝိပဿနာ ဘာဝီမာဒါနံကြကရောမာဝေယဝကြကရဏံကရောမာဣဒံမေပုံညာအသဝခယဝဟံဟောတုဣဒံမေပုံညာနိဗ္ဗာနသပัจจယောပัจจယော hodu imano punya bagan mata piduna aceriana sabasatana sabamitana sabanyatina sabapitana sabadewatana cak ပါကြီးမာအရှင်ဖရာတတိတော်များသည်တရဏဂုံ၃ပါးနှင့်၈ပါးသောဥပုတ်တိလာကိုခံယူဆောက်တည်ပြီးလျင် ကိုယ့်ရဲ့တိုင်တိုင်ဝိပဿနာဘာဝနာအကျင့်မှန်တို့ကိုအကျင့် ကျင့်ကြံကြိုးစားကြပါကုန်၏အရှင်ဖျားထိုရက်များအတွင်း၌သံဃာတော်တို့နှင့်ယောဂီသူတော်စင်တို့အားမွန်မြတ်လှစွာသောဆုံးခဲပဲဘောဇင်များကိုလူတန်းကြပါကုန်၏ညစဉ်ညတိုင်း တရားတော်များကိုနာကြားကြပါကုန်၏ဝေယဝိဆာကုသိုလ်များကိုလည်းတတ်စွမ်းသမျှဆောင်ရွက်ကြပါကုန်၏ဤကုသိုလ်သည်နိဗ္ဗာန်ဤအကြောင်းအထောက်အပံ့ဖြစ်ပါစေတည်းဤကုသိုလ်ဤ အဖို့ပါကကိုမိဘဘူဘွားဆရာသမားဆွေမျိုးညာတကာတတ္တဝါတို့အား၎င်းကွယ်လွန်သွားကြပြီးတော့ပုဂ္ဂိုလ်တို့အား၎င်းဆွေမျိုးတို့အား၎င်းမိတ်ဆွေတို့အား၎င်းနတ်ဒီဝတာတို့အား၎င်း အမြပေးဝေပါကုန်၏အမြရကြ၍ကိုစိတ်နှဖျားကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေကုန်တော်ဟာချာချာတပြေအပြေပြေအပြေယူတော်မူကြပါကုန်တော်